သာမဏေတော်သက်ကြည်2542ခုနှစ်လူတို့ဟောဟာကောဇာသက်ကြည်1360ပြည့်နှစ်ဘုရဝတ္တတမိုးလာရာတိဝါကောင်လာသံရှိရနေဒီရှင်မင်းဝန္ဒနာရိတ်ကာတို့ဓမ္မဘာဝနာကုသိုလ်တူလာရောက်စုစုကြတဲ့ဓမ္မမမက တရားလူနာကြတဲ့ယောဂီတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးဝေမှာတော့ဓမ္မပဒထဗရမှာလာတဲ့တယောဇနဝတ္ထုရှင်ဘုန်းကြီးယနေ့ဓမ္မဒါနတရားလူပေးဝေမှာဖြစ်ပါတယ်။ဒါကြောင့်လေဆိုတော့အာလုံးတတ္တဝါတွေမှာမိမိပြုထားတဲ့ တန်တရားတည်တာလည်းမိမိရဲ့ကိုယ်ပိုင်ဥစ္စာဖြစ်တယ်။ကောင်းတဲ့ကုသိုလ်ကံတွေပြုရင်ကောင်းတဲ့အကျိုးတရားတွေရမကောင်းတဲ့အကုသိုလ်ကံတွေပြုလို့ရှိရင်မကောင်းတဲ့ဆိုးကျိုးတွေရဒါကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးကကမ္မန္တတ္တိဝိပစ္စတိ

ကောင်းတဲ့ကုသိုလ်ကံတွေပြုထားလို့ရှင်ရင်မြင့်မြတ်တဲ့ကောင်းကျိုးတွေရမကောင်းတဲ့အကုသိုလ်ကံတွေပြုထားရင်ယုံနေတဲ့ဘဝမျိုးတွေရကိုမျိုးတို့ရဲ့မျက်မှောက်ဘဝမှာကိုယ်တိုင်တွေ့နေကြတယ်အချို့ချို့ပုဂ္ဂိုလ်ကြီးကချမ်းသာကြတယ်အချို့ချို့ပုဂ္ဂိုလ်များကဆင်းရဲကြတယ်အချို့ချို့ပုဂ္ဂိုလ်များကအသက်ကြီးကြတယ်အချို့ချို့ပုဂ္ဂိုလ်များကအသက်တိုးကြတယ် တချို့သောပုဂ္ဂိုလ်များကပညာရည်တတ်ကြ၏ချို့သောပုဂ္ဂိုလ်များကပညာမဲ့ကြအချို့သောပုဂ္ဂိုလ်များကယာရုဂုံတိန်နေနဲ့ပြည့်စုံကြတယ်ချို့သောပုဂ္ဂိုလ်များကယာရုဂုံတိန်နေမဲ့ကြအဲဒီလိုအကျိုးပေးကွာခြားနေတာဘာကြောင့်လဲဆိုရင်မိမိပြုထားတဲ့ကံတရားကြောင့်တရားကြောင့်ပါလိမ့်မယ်မိမိပြုထားတဲ့ကံကနေပြီးတော့အခုလိုအစဉ်တန်းနေခွဲခြားပေးလိုက်တာ ပြုထားတဲ့ကံကကွက်ကြလိုက်တာဒါကြောင့်ကမ္မံတတ္တိဝိပစ္စတိတဲ့ကမ္မံကံတရားပြီးတတ္တိတ္တဝါတို့ကိုရှင်နပဏိတ္တာယအယုအမြဤဖြစ်ဖြင့်ဝိပစ္စတိခွဲခြားဝေဖန်နေကံကနေပြီးတော့ခွဲခြားဝေဖန်ပြီးတော့ပြေးလိုက်တာဒါကြောင့်မို့ဘုန်းကြီးတို့မိမိပြုထားတဲ့ကံတရားတွေဟာမိမိတို့ရဲ့နောက်ကအရေးပမာတတ်ချက်မကွာတဲ့လိုက်ပြီးတော့အကျိုးပေးပုံကို ဥဘောပုံဉ္စပပိစ္ဆာယမေဇောကုရုတေတိရာတံဤတတတကဟောတိပိစ္ဆာအာဒါယကိစ္စတိဒေသတနုကဟောတိသာယဝအနုပါယိနိတသမဂရိယကလျာဏံနိစေယံတမ္ပရာယိကံဘုံညာနိပရလောကသမိပရိဒဟောတိပါဏိနတိသာယုပါဠိတော်ကြီးမှာဒီလိုဖွင့်ပြတယ် ဣရမေဇောဤလောက၌ရှိကြကုန်သောတတဝါပေါင်းတို့သည်ယံပုံညစ်စာခြင်းကောင်းမှုကို၎င်းယံပါပင်းစာအခြင်းမကောင်းမှုကို၎င်းယံပုံညစ်စာခြင်းဒါနသီလဘာဝနာဆိုတဲ့ကောင်းမှုတရားကို၎င်း ယံပါပိစ္ဆာတို့တေတချင်းချင်းတို့တေတချင်းတို့သာကိုချင်းသူတအင်အားပြင်းမာခြင်းဒီဟုသောမကောင်းမှု အကုသိုလ်တရားကို၎င်းဘုရောနှစ်ပါးတို့ကိုကုရုတိပြုလုပ်၏တံဤတို့နှစ်ပါးသည်တံဤတတ္တတို့ပြုလုပ်တော်သူ၏တကံမိမိဥစ္စာပါပေသည်မိမိဥစ္စာတိဟောတိဖြစ်ပါသည် ဒေဇာထိုနှစ်ပါးကိုတန်လျင်အာဒာယဘဝတပါးတို့ယူဆောင်သွား၍အာဒာယဘဝတပါးတို့ယူဆောင်၍ကိစ္စတိသွားရပါ၏ဒီပြုထားတဲ့ကံတရား၏ဒီကွယ်လွန်သွားတဲ့အခါကျတော့ဒီကံတရားတွေပဲယူဆောင်သွားတယ်။ရှားပွေထားတဲ့မိမိရဲ့ပစ္စည်းတွေဥစ္စာတွေတိုက်ဒီကားတွေစိန်တွေဆွေတွေငွေတွေသွားတစ်ပါးကိုယူဆောင်သွားလို့ပြပါမလား။ ဒါကြောင့်မိမိပြုတတ်တဲ့ကံတရားကိုသာလျှင်ယူဆောင်ပြီးတော့သွားရသည်အာဒယဘဝတပံတို့ယူဆောင်ဤကိစ္စတိသွားရဤသာယအယိတ်တိသာယအယိတ်တိအနုပါယိနိဤဝသွားလေရာရာမကွာတမေအစဉ်တစိုက်လိုက်ပါတကယ်လို့ပင်သာဒုက္ခနပါတိအတ္တတို့ပြုသူဤနောက်တို့အနုကအစဉ်တစိုက်လိုက်ပါလေတော့သိဟောတိဖြစ်ပါ၏ မိမိပြုထားတဲ့ကံတရားကပြုတဲ့သူနောက်ကိုအသင်တစိုက်အရေးကမှာတခြားမကွာလိုက်နေတယ်။ကောင်းတဲ့အမှုတွေပြုတဲ့သူပြုတဲ့ပုဂ္ဂိုလ်မှာကောင်းတဲ့ကုသိုလ်ကံအဲဒီကောင်းတဲ့ကုသိုလ်ကံကကောင်းကျိုးတရားတွေပေးဖို့အစဉ်တစိုက်အရေးပမာလိုက်နေသည်မကောင်းတဲ့အကုသိုလ်အမှုတွေပြုနေတဲ့ပုဂ္ဂိုလ်မှာတော့ပြင်မကောင်းတဲ့အကုသိုလ်ကံ ဒီမိမိပြုတတ်တဲ့အကုသိုလ်ကံလေးကနေပြီးတော့မကောင်းကျိုးဆိုးကျိုးတွေပေးဖို့ရတဲ့နောက်ကအစဉ်တစိုက်လိုက်ပြီးတော့နေရဲ့ကံတမတို့ကြောင့်တမ္ပရာဤကံတမလွန်ဘဝ၌ဖြစ်သောအကျိုးစီးပွားကိုဤဇယစီပုလျေဤဇယစီပုလျေဤဇယစီပုစုဆောင်လျေဘုံညာကုသိုလ်ကောင်းမှုကိုကာယပြုလို့အားထုတ်ရ၏ ဘုံညာနေကောင်းမှုကုသိုလ်တို့သည်ဘုံညာနေမိမိတို့ပြုတတ်တဲ့ကောင်းမှုကုသိုလ်တို့သည်ပရလောကသမိတ်တမလွန်ဘဝ၌ဗာဏိနံတတဝါပေါင်းတို့ဤပဋိဒတောင်းရာတိယအာကိုရာတိဟွန်တိဖြစ်ပါ၏ကုန်၏မိတို့ပြုတတ်တဲ့ဒါနာကောင်းမှုတရား၏ယခုလောဆောင်သည့်စောင့်သိပြီးတော့တတဲ့သီလဆိုတဲ့ကောင်းမှုတရား၏ ယခုလိုသုံးမိတ္တကာလပွားများအတုဒ္ဒတဲ့ဘာဝနာဆိုတဲ့ကောင်းမှုတရားတွေဒီကောင်းမှုကုသိုလ်တရားတွေကမိမိတို့ရဲ့နောက်ကကောင်းကျိုးတွေပေးမှလားဆိုးကျိုးတွေပေးမှလားညာကောင်းကျိုးတရားတွေလားတက်ချက်မကွာပေးလိမ့်မယ်ဒါကြောင့်မကောင်းမှုအကုသိုလ်တရားတွေပြုနေတဲ့ပုဂ္ဂိုလ်များမှတော့လည်းပဲအဲဒီမကောင်းမှုအကုသိုလ်အကျိုးအကုသိုလ်တွေကဆိုးကျိုးတရားတွေလိုက်ပြီးတော့ပေးလိမ့်မယ် ဒါကြောင့်ဒီမိမိပြုတတ်တဲ့ကံတရားဟာတတ်ချက်မကွာအနေအားဖြင့်လိုက်ပြီးတော့အကျိုးပေးပုံလေးကိုသိစေနိုင်တဲ့သိစေနိုင်တဲ့အတွက်ကြောင့်သိစေလိုတဲ့အတွက်ကြောင့်ဘုန်းကြီးကဒီနေ့ဓမ္မပရထကဓမ္မလာတဲ့တယောဇနာဆိုတဲ့ဝတ္ထုသွားလေးကိုဘုန်းကြီးဒီနေ့ဟောကြားပေးဖို့ပါဘုရားရှင်ကိုရောင်မြတ်ကြီးတန်ဝတိပြေမောဇေရောဆွေကြောင့်ကင်းအောင်မှုရောစံပြောတော်မူခြင်းအချိန်ကာလ အားလုံးကြွရောက်ပြီးတော့လာကြတဲ့တရားဘူးကြွရောက်လာကြတဲ့သံဃာတော်ရှင်မြတ်တွေကိုဘုရားရှင်ကိုရောင်မြတ်ကြီးကနဟန္တလိကေနသမုဒ္ဒမစ္ဆေနပပတနာနပပတနာဝိဝရံပဝိတာနဝိဇတိသောဇာကပတိသောဇာသောဇာကသောဇာကအတိပရိသောယတတိတောမုဇိယဟိမုဇိယတိမုဇိယပပကမန္တိ နာအတ္တလိခေနသမုဒ္ဒမစ္စေနာဗဗရဏဝိဝရံဘဝိတာနာဝိတတိသောသဗ္ဗတိပရိသောယတတိတောမုံစေယပပကမန္တိဘေကဝေယံတို့များဥစ္စတတို့အတ္တလိခေကောင်းခင်၌စီတော်တည်တော်သူသည် ဘာမကမ္မမကောင်းမှုအကုသိုလ်ကမ္မနာမုစရိမလွန်မြောက်နိုင်ရာဒီနည်းကမကောင်းမှုအကုသိုလ်ကံဤပြုတတ်မည်ဆိုပါရင်ဘယ်လိုကောင်းငင်မှာတက်ပြီးတော့ပုံခုံးနေပြီမဲ့လို့လည်းပဲသူပြုတတ်တဲ့မကောင်းမှုအကုသိုလ်ကံကမလွန်မြောက်နိုင်ပါလေသမုဒ္ဒမေစေသမုဒ္ဒရာဖြင့်အလယ်၌ ထေတော်ထေတော်သူဒီပါမကာမမကောင်းမှုမိမိပြုတတ်တဲ့မကောင်းမှုကာမနာမုတရေမလွန်မြောက်နိုင်ရာဘဗရဏတောင်းတို့ဤဝိဝရံအကြာတို့ဘဝိတ္တဝင်၍ဘဝိတ္တဘဝိတ္တဝင်၍လည်းပင်ထေတော်သိ၍နေတော်သူအားဘဗကမမိမိပြုတတ်တဲ့မကောင်းမှုအကုသိုလ်ကာမနာမုတရေမလွန်မြောက်နိုင်ရာ သောသာဝတိပရိသောဒုမကောင်းမှုမှလွတ်ရသောမြေအယတ်သည်သောသာဝတိပရိသောဒုမိမိပြုတတ်တဲ့မကောင်းမှုမှလွတ်မြောက်ရဖြစ်သောအယတ်သည်နဝိဇတိမရှိနိုင်ပါဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်တရားရှင်ကိုတော်မြတ်ကြီးသည်အဝတ္တကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း တရားရှင်ကိုရောင်မြတ်ကြီးကချက်သားတို့တဲ့မိမိကျူတာတဲ့မကောင်းမှုအာဟုသောကံလေးကြည့်နေတဲ့ပုဂ္ဂိုလ်ဟာဒီမကောင်းမှုမှလွတ်ဖို့ရာအတွက်ယေရှုမိုးပြန်ပြီးတော့နေပြီမယ်ကောင်းရင်ဟာနေကောင်းရင်မှသွားပြီးတော့ပုံအောင်နေပြီမယ်လို့လည်းပဲမိမိပြုတာတဲ့မကောင်းမှုအာဟုသောကံတွေကမလွတ်နိုင်ဘူးတဲ့သမုဒ္ဒရာရေရဲ့အလယ်မှာကွဲပြီးတော့ရေရဲ့အလယ်မှာဝင်ပြီးတော့ပုစုနေပြီမယ်လို့လည်းပဲ မိမိပြုတာရဲ့အဲဒီမကောင်းမှုကံကနေပြီးတော့ပဲနည်းနဲ့မှမလွတ်နိုင်အဲဒီမိမိပြုတာတဲ့မကောင်းမှုကံတွေကလွတ်ခြင်းလို့တောင်းကြီးကိုခွဲပြီးတော့နေကြရဲမှာဝင်ရောက်ပုံရှုနေပြီမဲ့လို့လည်းပဲမိမိပြုတာတဲ့အဲဒီမကောင်းမှုအကုသိုလ်ကံတွေကနေလွတ်နိုင်မှာမလားဗျာမလွတ်နိုင်တဲ့အကြောင်းကိုဘုရားရှင်ကိုယ်တော်မြတ်ကြီးကဟောကြားတော်မူတယ်ဒီတရားဒေသနာတော်ကိုပြင်မာဟောကြားတော်မူသည်ဆိုရင်ဘုရားရှင်ကိုယ်တော်မြတ်ကြီးတာဝတိပြမောသေးတော်အသေးကြောင့်ပင်ဟောမှုရောစံပြောတော်မူသည် တရားဘုရားရာကြွရောက်ပြီးတော့လာကြတဲ့တယောသနာတဲ့သုံးသောပုဂ္ဂိုလ်ကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောကြားတော်မူတယ်တဲ့တရားရှင်ကိုယ်တော်မြတ်ကြီးတရင်သုံးတော်မူရာဖြစ်တဲ့ဒီရင်အကြောင်းတော်ကြီးတရင်ဝါလာကျွတ်ပြီးဆိုရင်လို့တော်တန်ခါတော်ရှင်မြတ်ကြီးမိမိတို့တက်လျော်လျော်ပတ်တဲ့နေရာဌာနမှာရှင်းကပ်ပြီးတော့တရားဘာဝနာတွေပွားများအားထုတ်ပြီးတဲ့ချိန်ကာလမှာဘုရားရှင်ကိုယ်တော်မြတ်ကြီးကုမြောပူရာအတွက် ပရင်ဝရဏကျွတ်တဲ့အချိန်ကစပြီးတော့သာဝတိမျိုးစေတော်အကြောင်းတော်ကြီးကိုကြွရောက်ပြီးတော့လာကြတယ်အတိအတိအတကအတကအနေအချင်းဘုရားဟုလာကြတချို့ချို့ပုဂ္ဂိုလ်များကလည်းမိမိအားထုတ်ကြတဲ့တရားအသိဉာဏ်လေးနဲ့စပ်ပြီးတော့ဘုရားရှင်ကိုရောမြတ်ကြီးကိုရောက်တာမှုရရောက်ရှိပြီးတော့လာကြရင်တုံးဝရဲလို့မြတ်စွာဘုရားနဲ့ကျင်ပွားပြီးတော့နေကြရလို့သရေဝါနာကျွတ်ပြီးဆိုတာနဲ့တည်းနဲ့တည်းဘုရားရှင်ကိုရောမြတ်ကြီးသင်းတော်မူရာစီတော်အကြောင်းတော်ကိုလာကြရင် အဲဒီလာကြတဲ့အဖြစ်မှာတဲ့တပွဲသောပုဂ္ဂိုလ်များကဒါတရိကိရစေတဝဏိဝိဟရတိဓမ္မဟုလပေကုတတုတတနာချာယအာဂေသတံဧကံကမ္မပိဏာယပဝိသိန္တုသာတရိမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဒီဇေတဝနေဇေတဝကျောင်းတော်လည်းဝိဟာရတော်ရင်သုံးနေတော်မူသည်ရှိသောတမဟုလာမြတ်စွာဘုရားဘိက္ခုယံတော်တို့သည် ဓာတုတဒနာယမြတ်စွာဘုရားရှင်ကိုပူမြော်ခြင်းကအာဂိသတလာကုံလတ်တော်ဧကံကမ္မတကုတော်ရကိုပိဏယသွန်လူငါပုံဤသိမ့်သူပုံဤသိမ့်သူပြည်တော်ဝိညာဉ်ကုန်တည်းအဲဒီမှာယဟန်တော်ပုစုတစုကဘုရားပုဖို့ရလာရင်ကနေပြီးတော့နောက်ပြီမှာစိတ်ကိကတော့ယခုဖြစ်လို့လဲတွေယခုဖြစ်လို့ကာဝေယင်တွေမရှိဘူး ဒီကံမှာမိမိတပိတလုံးသင်္ကန်းလုံးတဲ့နဲ့ဘုရားရှင်ကိုရောမြတ်ကြီးကိုကုမြောဖို့ရာချင်းချင်းခရီးချင်းကြွပြီးတော့လာခဲ့ကြရရောက်ရရောက်ရရဲ့မှာသွန်ခံပြီးတော့ခုံးပြီးပြီးတော့မှဘုရားရှင်ကိုရောမြတ်ကြီးကုမြောဖို့ရာအတွက်ခရီးဆက်ခဲ့ကြရတယ်အဲလိုခရီးဆက်တဲ့အခါကလည်းမှာအဲဒီပထမအဖွဲ့ကပထမအဖွဲ့ကနေပြီးတော့ဘုရားရှင်ကိုရောမြတ်ကြီးတတ်မှာသွန်ခံကြွနိုင်လာရင်ကနေပြီးတော့ ရွာတရားမှာသွန်ခံဝင်ပြီးတော့သွန်ခံကြကြတယ်ဒီလိုသွန်ခံကြရင်သင်္ခါသနာမှာဘာကိုသူတို့တွေ့ရလဲဆိုတော့သူတို့ရဲ့မျက်မှောက်မှာကောင်းငင်မှာကြီးတွေကြံတန်းနေတယ်အဲဒီမှာသွန်ခံအိမ်တစ်အိမ်မှာဒေဒီအိမ်မှာအိမ်တစ်စက်မိကနေပြီးတော့မိလောင်မိလောင်ပြီးတော့ထေရကြီးကနေပြီးတော့မိလောင်နဲ့ထေရကြီးကလေနဲ့ပြင့်ပြီးတော့ကောင်းငင်ကိုပြန်ပါသွားတယ်အဲလိုပြန်ပါသွားတဲ့အချိန်ကကဏ္ဍမှာ ဟိုကောင်းရင်မှပြန်တန်းနေတဲ့ကြီးတကောင်အဲဒီကြီးတကောင်ဟာဒီမီးလောင်ပြီးတော့အသက်ကိုပြန်တန်းပြီးတော့တက်သွားတယ်ဒီထေရကြီးကိုတခါကောင်းတဲ့ဝင်တိုးပြီးတော့ရွှေရပြစ်ပြီးတော့အိမ်မှာမီးလောင်ပြီးတော့ကြပြီးတော့သေဆုံးတာကိုတွေ့ရတဲ့အခါအိုးကြီးသားမကောင်းရင်ဒီလောက်ကျဲဝင်တဲ့ကောင်းရင်ကြီးကြီးတဲ့မှာဘယ်နေရာကနေပြီးတော့ပြန်ပြန်ဘယ်နေရာကသွားသွားလွတ်နိုင်ပါရဲ့သားနဲ့ ဒီမိဝင်းကြီးကမှဝင်ပြီးတော့စုံမိပြီးတော့သိရတယ်ဒီကြီးရဲ့ဒိတ်ကနေဘယ်လိုမျိုးကံလေးရှိခဲ့ပါမလဲလို့သူတို့တွေးကြရတာလေးတွေကိုမှတ်သားပြီးတော့လာခဲ့ခရီးဆက်ကြနောက်ဒုတိယဥစုကနေပြီးတော့အပရိသံဘေကုဏအပရိသံဘေကုဏသဒုဒသနာယနာဝအဘိယုံစာပစ္စဒါနံနာဝသမုဒ္ဒမုစေသမုဒ္ဒမစ္စေလိဇနာအထာတိအပရိသံဓမ္မကုံတော် ဒေကုဏယံတို့တို့ဤသတုတဒနာယဘုရားရှင်ကိုဖူးမြော်ခြင်းဟာသာဝမေကိုပြုလုပ်ကြတည်းအဘိတံတဘာကုဏဒေကုဏယံတို့တို့ဤဒေကုဏယံတို့တို့ဤကိစ္စတာသွားကုန်လက်တော်နာဝါလိတိသမုဒ္ဒမေစေသမုဒ္ဒတာယေလေ၌နေသလမတုံမလွာထာတိယတ္တိ၍နေလေ၏ အဲဒီမှာသံဃာတော်ရှင်မြတ်တွေခရီးဆက်တဲ့အချိန်ခါကလာခရီးဆက်ရတဲ့ဇာမလေးပဲကုန်းငါမကုန်းဘောကနေသွားရတဲ့ကားရှိတယ်လို့ဒီလမ်းကနေချက်ပြီးတော့သွားရတဲ့ကားလည်းရှိတော့အဲဒီမှာဒီလမ်းကနေပြီးတော့လေနဲ့ခရီးဆက်ကြတဲ့ဒီခဲကကျွတ်သေးကြီးလေးနဲ့ခရီးဆက်အဲဒီလိုခရီးဆက်တဲ့အချိန်ခါကလာမှာမြင့်လေသမုဒ္ဒရာရဲ့အလေရောက်တဲ့ကာကံကလာကြတော့အဲဒီမှာ ဒီလေကြီးကရှေ့ကိုလည်းမသွားဘူးနောက်ကိုလည်းမဆုပ်ဘူးကြောက်ချတာတဲ့အတိုင်းတည်ငြိမ်ပြီးတော့နေတယ်။အဲဒီလိုတည်ငြိမ်ပြီးတော့နေတဲ့အချိန်ကကာလမှာဒီလေဝမှာပန်းလာတဲ့အလုံးတော်လေတကြီးနဲ့တမအလုံးတော်လှုပ်တာရင်အလုံးတော်ခရီးတယ်ပြီးအကုန်လုံးကိုလေတကြီးဖြစ်တဲ့ပုဂ္ဂိုလ်ကနေပြီးတော့ဟောဒီမိမိတို့ရဲ့လေးပေါ်မှာတော့ဖြင့် အင်မတန်မှကံဆိုးတဲ့ပုဂ္ဂိုလ်ပါပြီးတော့နေပြီမကောင်းမှုအကုသိုလ်ကံဤပြုခဲ့တဲ့အကုသိုလ်ကံကြီးမားတဲ့ပုဂ္ဂိုလ်ပါလာပြီဒီလိုအကုသိုလ်ကံကြီးမားတဲ့ပုဂ္ဂိုလ်ပါလာတဲ့အတွက်ကြောင့်မိမိတို့ရဲ့လေဟာဘာမှပစ္စည်းချွေရင်းချင်းမရှိဘဲနဲ့ကြောက်ကြထားတဲ့ကဲ့သို့ဘယ်မှာလွတ်လို့မရရွှေ့လို့မရဖြစ်ပြီးတော့နေပြီအဲ့တော့ကံဆိုးတဲ့ပုဂ္ဂိုလ်အနေအချင်းမဲနိုင်ရမယ်ဆိုပြီးတော့မဲလိမ်ညာလိတ်ပြီးတော့အလုံးဟောဒီလေသင်းမောဟမှာပန်းလာတဲ့ပုဂ္ဂိုလ်ကြီးလေပေါ်မှာပန်းလာတဲ့ပုဂ္ဂိုလ်ကြီးမဲနိုင်ကြ ။လဲလိုက်တဲ့အခါကျတော့ဘုန်းကြီးတို့ယောဂီများကံကောင်းသူရေးတာလားကံဆိုးသူရေးတာလား။ဒီနေရာမှာကံဆိုးတဲ့ပုဂ္ဂိုလ်ကိုရေးတယ်တဲ့ကံဆိုးတဲ့ပုဂ္ဂိုလ်ဒီတွေကဒီလေကြီးရှေ့ကိုခရီးမဆက်နိုင်တာဒီထဲမှာအင်မတန်ကိုအကုသို့ကြီးတဲ့ပုဂ္ဂိုလ်ပါနေပြီ။ဒီလိုအကုသို့ကြီးတဲ့ပုဂ္ဂိုလ်ပါနေတဲ့အတွက်ကြောင့်မို့ဒီလေကြီးကြောက်ကြထားတဲ့ကဲ့သို့ရသည်ပြီးတော့နေခြင်းအပြင်ဒါကြောင့်ဒီတွေကကံဆိုးတဲ့ပုဂ္ဂိုလ်မဲနိုင်ပြီးတော့မှဒီရေတွေကိုစွန့်ပြရမှာဖြစ်တယ် အဲဒီလိုရည်ရဲသွပြင်းမှဖြစ်တော့မဲလိုက်ကြတဲ့ခါကာလကြတော့ပထမတစ်ချိန်အားလုံးလိုက်ကြတဲ့ခါကာလမှာအဲဒီလေတကြီးရဲ့ဇနီးဖြစ်တဲ့လေတကြီးကတော့မဲပေါက်သွားတယ်။ကံကောင်းတဲ့မဲလားကံဆိုးတဲ့မဲလားကံဆိုးတဲ့မဲတကပေါက်သွားပြန်တယ်။ဒီခါကာလမှာအားလုံးသောပုဂ္ဂိုလ်များကလေတကြီးပေါ်မှာလည်းပဲအာနာရဲ့အတွက်ကြောင့်ဒုတိယအချိန်ပြန်ပြီးတော့နှိုက်ကြမယ်ဆိုပြီးတော့ဒုတိယအချိန်ပြန်နှိုက်ပြန်တယ်။အဲလိုဒုတိယတစ်ချိန်နေရာပြန်မဲလိုက်ပြန်တော့လည်းပဲ ဘယ်သူပေါက်တယ်လဲဆိုတော့အဲဒီမှာလေတကြီးကြော်ပဲဒုတိယအကြိမ်ပြန်ပေါက်ပြန်တယ်ကျပိုးပြီးတော့သေချောင်းနဲ့အရတတရတတိပြန်လိုက်ကြသို့ဆိုပြီးတော့အဲဒီမှာတတရအကြိမ်မဲလိုက်တဲ့ကံကြတော့လည်းအဲဒီကံဆိုးတဲ့မဲဟာဘယ်သူပေါက်ပါလိမ့်မလဲလေတကြီးကြော်ပဲပေါက်တဲ့အတွက်ကြောင့်မို့အဲဒီမှာလေတကြီးဖြစ်တဲ့ပုဂ္ဂိုလ်ကတယောက်တည်းနဲ့တော့ပြင်အလိုတော်ပုဂ္ဂိုလ်ဤဒုက္ခအရောက်မခံနိုင်ဒါကြောင့်သူဇနီးဖြစ်ပေမဲ့လို့လည်းပဲအဲဒီမှာကြိုးပွဲစွတ်ပြီးတော့တာ တဲဟိုကိုရေထဲမှာချပြီးတော့သူကိုတကားနဲ့ပြစ်တာချခဲ့ကြပြီးတော့ဆိုပြီးတော့မျက်နှာလွှဲတယ်ဒီလိုမျက်နှာလွှဲပြီးတော့ခိုင်းတဲ့စင်္ကာကာလမှလည်းသူမှပန်းနေတဲ့လက်ဝတ်လက်စားတွေသူမှဟောကောင်းကလာရဲ့အားလုံးကိုလဲချွတ်ပြီးတော့မကောင်းဟဲဝတ်စားဝတ်စီပြီးတော့လည်းပြန်မှာတဲဥကဲကိုဆွဲပြီးတော့အဲဒီမှာလေးဘောကနေပြီးတော့ပြစ်ချလိုက်တယ်တခါလဲသုံးသုံးရဲ့ ။အဲဒီလိုသုံးသုံးလို့ပြစ်ချလိုက်တော့မှဟောဒီလေကြီးဟာလည်းပဲတခါအဲဒီမှာစက်တက်တဲ့ရင်လိုပဲခါတန်းကိုထွက်သွားတယ်လေ။အဲဒီမကောင်းတဲ့အကုသို့ပြစ်ကြည့်တဲ့ပုဂ္ဂိုလ်ကိုပြစ်ချထားခဲ့တဲ့အချိန်ကျတော့မှလေကြီးထွက်သွားတာကိုအဲဒီမှာတအံတော်အနေအားဖြင့်ဒီတန်ဃာတော်ရှင်မြတ်တွေတွေ့ရတယ်ဟော။ဒီတက္ကမရဲ့ရှိအတိတ်ကဘယ်လိုမကောင်းတဲ့အကုသို့ကံဉာဏ်ပါလာပါလိမ့်မလဲဆိုပြီးတော့ကြောင်းတော်မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးတန်ရောက်တဲ့အခါကျတော့မှ ဒီအကြောင်းအရာတွေကိုဘုရားရှင်ကိုယ်တော်မြတ်ကြီးကိုစောက်ထားမေးဆိုပြီးတော့သူတို့မှတ်သားပြီးတော့သွားကြတယ်။နောက်ဘုရားဘူးလာတဲ့တခါရဟန်းတော်အုပ်စုတစုကတော့ဘာတွေ့တယ်လဲဆိုတော့အဘိဓိတ္တဘေကိုတ္တရတဒနာယတဒနာယကိစ္စတတယဧကဝိဟာရဘဝိတိတ်တဝဝေဒနာဓာလီပုစိတုဧကသမိံသရယနိတ္တမင်းဇဝန္တိ အပရိတိတပန်းလေးဖြစ်ကုန်သောတတ္တိပိက္ခုခုနပါးကုန်သောယဟန်တော်တို့သည်တတ္တရဒေသနာယတရားရှင်ကိုပူမြင်ခြင်းအလို့ငါကိစ္စန္တသွားကုန်သည်ရှိသောကာယံယအချိန်ကကလ၌ညာယအချိန်ကကလ၌ဧကဝိဟာရတကူသောကြောင့်သောဘဝိသိတဝါဝင်၍ခရီးတော်၏ကာသနာကြတော့ မိုးချုပ်ပြီဆိုတဲ့အခါကလည်းကြတော့တကူတော့တောကြောင်းတကြောင်းမှရောက်သွားရင်ဒီကြောင်းရောက်တဲ့အခါကြောင်းနဲ့မှဝင်တယ်ဘဝိသေတမဝင်၍ဝေဒနာဓာနေနေရရကိုပုသိသူမိကုန်၏ဧကသမိဇလနိတို့တကူတော့နိုင်ဥမင်နိုင်လေတကူတော့နိုင်ဥမင်နိုင်နိုင်တတမေဇာတတမေဇာညောင်းသောခုနှစ်ခုတို့သည်ဟောတိရှိသည်ဖြစ်ကုန်၏ အဲဒီမှာကျောင်းကတောင်းတောင်းတောင်းတရံမှာစောက်ပြီးတော့ဒါနဲ့ကျောင်းဖြစ်တယ်အဲဒီကြောင့်ဝင်ပြီးတော့သူတို့ခရီးသွားအာသလူသံဃာတော်တွေဖြစ်တယ်။ဘုရားဘုသောဘုရားတွေနေတရားထိုင်တရားများရှိရင်တပည့်တော်တို့ကိုညွှန်မှာဆိုပြီးတော့အာသလူကပုဂ္ဂိုလ်များကအဝါသိကဖြစ်တဲ့ကြောင့်ယဟန်တော်များကိုနေရာကြောင်းနဲ့ကာကလာကြတော့ကြောင့်ယဟန်တော်များကလည်းပဲ အကျင့်တရားတို့ခုနှစ်ပါးရှိတဲ့အတွက်ကြောင့်မို့ဝမနိုင်ကိုရှိတယ်အဲ့ဒီနိုင်ကိုရဲ့မှလည်းပဲပရိညောင်းသောခုနှစ်ခုရှိပါတယ်ဒါကြောင့်အရှင်ဘုရားများအဲ့ဒီနိုင်ကိုရဲ့မှသွားပြီးတော့သတင်းတုံးတော်မူပါဗျာလို့နိုင်ကိုရဲ့မှနေရာပေးတယ်အဲ့လိုနိုင်ကိုထဲမှာနေရာပြီးတဲ့အခါကဏ္ဍကြတော့ရတော့ခုနှစ်ပါးသူတို့နိုင်ကိုထဲမှာသွားပြီးတော့နိုင်ကောင်းထဲမှာသွားနေကြတယ်ပရိညောင်းသောခုနှစ်ခုနဲ့ ဒီလိုညအချိန်ကကာလမှာအဲ့ဒီမှာသတင်းထုတ်ပြီးတော့ညအချိန်ကကာလမှာလျောင်းတဲ့နာနေမှုပြုနေတဲ့အချိန်အဲ့ဒီမှာတောင်ထိပ်မှာရှိတဲ့တကူတော်ကြောင့်တုံးကြီးဟာအလိုလိုလိမ့်ကြလာတယ်တကူတော်ကြောင့်တုံးကြီးဟာလိုလိုလိမ့်ကြလာပြီးတော့အဲ့ဒီလိုင်ကူပေါက်ကိုသွားပြီးတော့ပိတ်နေတယ်ပေပေါက်ကိုသွားပိတ်ပါလိမ့်မယ်ဗျာအဲ့ဒီလိုင်ကူထဲမှာလည်းပဲသံဃာတော်9ပါးရှိနေတယ်9ပါးရှိနေတယ် အဲဒီလိုတန်ခါတော်ခုနှစ်ပါးရှိနေတဲ့အတွက်ကြောင့်မူကြောင့်ဒီယဟန်တော်များကအဝါတိကယဟန်တော်များကဒီကြောင့်တော်ကြီးဟာလည်းပဲတောင်းတောင်းဟောကနေပြီးတော့အလိုလိုလိတ်ကြလာပြီးတော့ဒီပုဂ္ဂိုလ်လာပြီးတော့ပြိတ်နေပြီဒီထဲမှာလည်းပဲအာလာလူတန်ခါတော်ခုနှစ်ပါးရှိနေတဲ့အတွက်ကြောင့်မနိနာမှာရှိနေတဲ့ရွာတွေရဲ့ဒီကိုဆင်းပြီးတော့ခေါ်လူတွေကိုခေါ်ခေါ်ပြီးတော့အဲဒီကြောင့်တော်ကြီးကိုတခါလည်းလိုက်ကိုကနေပြီးတော့ခွာဖို့ရတဲ့အတွက်အနေအချင်းချိုးစားကြတယ် တွန်းကြရဲကုတ်ကြီးပါလေးနဲ့ကော်ကြရဲမှတ်ကြရဲရွှေ့ကြရဲဘယ်လိုမှကြိုးစားလို့မရဘူးအဲဒီလိုကြိုးစားလို့မရနိုင်တာဘယ်နှရက်တရက်ကနေ2ရက်3ရက်4ရက်5ရက်6ရက်9ရက်ခေါ်ရတဲ့တော့အဲဒီတွင်မှာရှိနေတဲ့တန်ခါတော်ရှင်မြတ်တွေဆွမ်းလေးစားမစားရကြီးလည်းမတော့ရအဲ့ဒါတော့ဝဝနဲ့လည်းမရှိရတော့ဖြစ်ပြီးတော့နေရဆိုတော့အစာရေစာငတ်ပြတ်ပြီးတော့အာရင်ကြီးမပြတ်ပြီဘူးလားဗျာ တခါရင်အာရင်လေးပြတ်ပြီးတော့တကြီးတရားရင်လေးအဖြစ်သိဖို့ရနိကပြီးတော့နေပြီအဲဒီလိုခုနှစ်ရက်လုံမြောက်တဲ့နေရောက်မှအဲဒီကြောက်တုံးကြီးဟာဘယ်ပုဂ္ဂိုလ်မှမမရမရွှေ့ရဘဲနဲ့မတွန်းရဘဲနဲ့ကြောက်တုံးကြီးဟာသူ့အလိုလိုလိတ်ကြသွားတဲ့တဟောက်ကိုအဲဒီလိုလိတ်ကြသွားတဲ့ခါကလည်းကြတော့မှဒီတန်ဃာတော်ရှင်မြတ်ဒီကြောက်စီတန်ဃာများအလုံးရရွာတရားဓမ္မများကဝန်ပြီးပြုစုလို့ aị na-eje ịlaara ejiga gna ya mnar obedoya adịga maka ụmụaoru gn jimgeba dịdịa yo e jigoroya gị ga n'ọma o mdaị nere ụdara go ndọrọ n dorogị ma ịkụ na baa daaraya na e ya jegoroya gidere ndoya d oj ja ịga alụ daara jiyadị tawa ozoo daara jiyadi ဘုရားရှင်ကိုရောမြတ်ကြီးကံမောက်ဘာဝတိမျိုးစေတော်အကြောင်းရောက်တဲ့ဆိုရင်လည်းအဲဒီမှာဘုရားရှင်ကိုရောမြတ်ကြီးကိုပူမျောကြတယ်ဒေဝီပုရိမေတေပုရိမေတေတိပုရိမေသတ္တိအန္တရာမေကေသမဂတဝသဗ္ဗေဧကတောဝတတရံဥပသင်္ကမေတဝဝိတဝဧကမန္တနိသိဏသတ္တဂတပတိတန္တရာအတနာဒိဋ္ဌာနုဗုဒ္ဓာနိကရဏာနိ ပฏิပါတိယပုစိတုသတ္တမိတေတပฏิပါတိယဧဝံပြကတာတေတိသောခုနပါးကုန်တော်ယံတို့တို့သည်ဘုိနေရှိသွားနေရှိကသွားနေတော်ယံတို့တို့နှင့်တတ်တဲ့အတူတကွာအန္တရမေကိခยีအကြလိုက်သမဂန္ဓာအငြိအညိုပေါင်းမိသဖြင့်သွား၏ ရှေ့ကနေပြီးတော့ဟိုကသုံးတော်ပိုင်းကသွားတဲ့ရှေ့ကအုပ်စုတော်တန်ဃာတော်ကြီးနှစ်အုပ်စုတန်ဃာတော်များနဲ့တခါလဲပေါင်းမိသွားဓမ္မကလဝါရှိကအငြိညွတ်သွားသောပုဂ္ဂိုလ်များနဲ့အတုတပြင်းသွား၏တရိကသိမ့်တော်ရတော်တို့သည်ဧကတဝတဘွာရာမယံတတတမြတ်သောမြတ်ရှင်ကိုရောင်မြတ်ကြီးကိုဥပသင်္ကမိတဝါရှင်းက၍ဝန္ဒိတဝါရှိကို၏ဧကမတတလျော်လျော့ပတ်တော်ရ၌နိသိဏနေတွန်နေကုန်သည်ရှိတော် တရားရှင်ကိုယ်တော်မြတ်ကြီးဓမ္မောင်ရောက်လို့ရိုးရိုးသေးသေးရှိခိုးဥစ္စာပြီးတော့သင်္ညာလျောက်ပတ်တဲ့နေရာဌာနမှာထိုင်ပြီးတော့နေတယ်။ဒီဒီကကာလမှာဘုရားရှင်ကိုယ်တော်မြတ်ကြီးကတတ်တာဘုရားရှင်ကိုယ်တော်မြတ်ကြီးဒီကတ္တပတိတန္တရာပြုအပ်သောမင်းမြန်ခြင်းဖြင့်စိတ်သက်တော်မူသည်ဖြစ်၍ရှင်တရားဗျာဣရိယပဒမြတ်တဗယနာမိမိတို့နေထိုင်ရနေရဌာနဒီမှာဆောင်းဖြင့်ပြည့်စုံပါယလားသင်္ဃဖြင့်ပြည့်စုံပါယလား ဘုလိုသဗ္ဗယအနေအချင်းမြတ်တဗ္ဗယလာသတိဖြင့်တရားရှင်ကိုတော်မြတ်ကြီးမေးလို့မိမိတို့အထုတ်ခဲ့တဲ့တရားတွေအနေအချင်းလည်းပဲမိမိတို့ဖြစ်ဖြစ်စုံစုံနေအချင်းအထုတ်ခဲ့ပါယလာသတိဖြင့်တရားရှင်ကိုတော်မြတ်ကြီးမေးမြန်းတော်မူရင်ကန္တာမတိသန္တရာယပြုအပ်တော်မူမြန်းခြင်းနှင့်စိတ်သက်တော်မူသည်ဖြစ်၍အတနာမိမိတို့သည်ဒိဋ္ဌာနုဘုဒ္ဓနိကာရဏာနိမြင်ငယ်ဘုသောအကြောင်းအရာတို့ကို တတိပါတိယတဲတိုင်းပုတ်သိသူမေးလျောက်ကြကုန်၏ဘုရားရှင်ကိုယ်တော်မြတ်ကြီးကိုသူတို့လမ်းကြီးမှာလမ်းစဉ်မှာတွေ့ခဲ့ကြုံခဲ့ရတာတွေမြင်ခဲ့ရတာတွေကြားခဲ့ရတာတွေကိုယ်တိုင်ကြုံခဲ့ရတာတွေကိုဘုရားရှင်ကိုယ်တော်မြတ်ကြီးကိုမေးမြန်းကြတောက်ကြကြတယ်ပရိပါတိယဆင်းရဲတဲ့ပုသေသူမေ့လျောက်ကြကုန်၏ဗဒ္ဒဗီဘုရားရှင်ကိုယ်တော်မြတ်ကြီးဒီနေ့ဒေသတော်ယဟန်တော်တို့အား ပฏิပါတိယလျောက်သာသည့်အစဉ်အတိုင်းသာလျှင်ဧဝံဤသို့ပြာကာတိဖြစ်ကြတော်မူ၏ဘုရားရှင်ကိုယ်တော်မြတ်ကြီးကအဲ့ဒီသံဃာတော်ရှင်များများမင်းလျောက်တဲ့အတိုင်းငယ်စဉ်အတိုင်းအနည်းအပြင်ဘုရားရှင်ကိုယ်တော်မြတ်ကြီးဖြစ်ကြတော်မူလေဘယ်လိုဖြစ်ကြတော်မူလဲဆိုတော့ဘိကဝေသောတာဝကာသောဘိကဝေသောတာဝကာသောအတ္တနာကတကမ္မမေဝအနုဘောတိဘေကဝေယံတို့များဥစ္စေသားတို့တံဝအခြေဥစွာ သောကာကောထိုကြည်ရတနာမိမိတိကတကမ္မမေဝပြုအပ်သောကံဤအကျိုးကိုယ်တိုင်အနုဘောတိခံစားရ၏သင်တို့ပြောခဲ့တဲ့ကြည်ဟာကောင်းငင်ကနေပြန်တတ်နေရင်ကနေပြီးတော့မိခွင်းကြီးကိုမိလောင်ပြီးတော့သွားတယ်မိခွင်းကြီးအဲဒီတရွယ်ကြီးဓမ္မမဝအဲဒီမှာကောင်းရွယ်ခွင်းကြီးအဲဒီမိခွင်းကြီးကိုမိလောင်နေတဲ့ကောင်းရွယ်ခွင်းကြီးကိုကောင်းနေစွန့်မှုပြီးတော့မိလောင်ပြီးတော့သိဆုံးရတယ် အဲလိုသေဆုံးရခြင်းဟာဘာကြောင့်လဲဆိုရင်အတဏကတကမ္မမိဝအနုဘောတိအတဏမိမိရိကတကမ္မမိဝပြုအပ်ပြီးသောကံဤအကျိုးကိုယ်တိုင်အနုဘောတိခံစားရ၏အဲဒီလိုမိကွင်းကိုတခါလဲလက်ရင်းနဲ့ဆွရဖြစ်ပြီးမိလောင်ပြီးတော့သေဆုံးရတာဟာသူများပြုခဲ့တာလားသူပြုခဲ့တဲ့ကံလားသူပြုခဲ့တဲ့ကံနဲ့အဲဒီကြီးဟာအတဏမိမိရိကတကမ္မမိဝ ပြုအပ်သောကံ၏အကျိုးကိုသာလျှင်အနုဘောတိခံစားရ၏ဒီတော့ဘယ်လိုပြုခဲ့ပါလဲဗျာလို့ကံတော်ရှင်များများကအဲဒီလိုအသိကောင်းမှုရတဲ့ကြောင့်တတ်တဲ့ကာကနာကြတော့ဘုရားရှင်ကိုရောင်မြတ်ကြီးဟာအဓိတကာလီပါရဏတိယဧကောကတသောအတနောဘောနံဓမေတောဓမိတုံနာတကိအဓိတကာလီလွန်လီပြီးတော့ရှင်ကာကနာဒုတိကပါရဏတိယပါရဏတိတိနာဧကောကတသော လေတုံးယောက်ျားဒီအတ္တနောမိမိအတ္တနောကာအတ္တနောကောနမိမိနွားကိုဓမ္မေတောသုံးပါးရှိသောဓမ္မေတောအလွဲတကူသုံးပါးခြင်းကနာသက်ကိမတတ်နိုင်ပါအဲဒီမှာအခါတော်မှာဘယ်ဘာလလက်ဒီဒီမှာလေတုံးယောက်ျားတရအဲဒီလေတုံးယောက်ျားတဲ့သူလေတုံးပြီးတော့နေတဲ့ခါကလာမှာသူ့ရဲ့နွား ဒီနွားကိုဆုံးမခြင်းကမတတ်နိုင်ဘူးတဲ့နွားကတခါရင်အင်မတန်မှကတ်တဲ့နွားနဲ့လာပြီးတော့တွေ့နေတာဖြစ်ပါဓမ္မေတော်လွယ်တဲ့ကိုဆုံးမခြင်းကလာတဲ့ကိမတတ်နိုင်တော်အတ္တတို့လည်းတို့ရောက်ကြ၏တော်ကောတော်သူနာသည်သောကံအတန်ငယ်ကံဝါယုံသွား၏နေပစ္စည်းလှည့်ပြီးတော့အေကြီးဝစ်ကျင်လိုက်၏ဘောတိဘောတိတဝါဘောတိတဝါ ဘုက္ခရိုက်လည်း၍ဥဒ္ဓပိတောဥဒ္ဓပိတောတိခါစီတော်လည်းပင်ဥဒ္ဓပိတောတိခါစီတော်လည်းပင်ထောကံအတံငယ်ယဒုက္ခနဝသောယခုနာတတံတတိဝါထိုရှင်ဤအတုတလျင်နေပစ္စည်းတကားလဲပြီးတော့အေလဤဝလဤနွားဘလို့ပဲရရဘလို့ပဲ နော်ဟိုဘယ်လိုပဲချိန်နေဆုံးမဆုံးမဘယ်လိုပဲရိုက်နေနေမှာအင်မတန်မှကတ်တဲ့သွားဖြစ်တဲ့အခါကျတော့ထပြေးလိုက်ရှင်းလိုက်နာနာတုံးလားလှမ်းပြေးလိုက်လှည့်ပြီးတော့ဝက်လာချိန်လိုက်တယ်အဲ့လိုနွားကဘယ်လိုမှသွားအောင်လုပ်လို့မရအဲ့လိုသွားအောင်လုပ်လို့မရတဲ့အတွက်ကြောင့်မို့အဲ့ဒီလေတို့ယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ဟာစိတ်ကိုစိတ်ဆိုးပြီးတော့နေတယ်တိတ်ဒီစိတ်တွေဒေါသတွေမသိနိုင်အောင်ဖြစ်ပြီးတော့နေတယ်တို့တို့လေတို့ယောက်ျားဒီဝါရမိတ်တော်လုံးလာပြီပြီ ဓာတုနောဘုဒ္ဓမေတုဓမ္မေတုဆုံးမခြင်းငါအဘေကိုတုံမတတ်နိုင်သည်ဖြစ်၍ဘောရာဘိကုတောအမြဲတွေ့ပြအမြဲတွေ့ခြင်းအမြဲတွေ့ကြောင်းအမြဲတွေ့ကြီးတော်နှိမ့်တဲ့ခြင်းစီသည်ဟုတ်တော်ဟာဖြစ်၍ဒေါနာရီမထင်းနိုင်အောင်ဖြစ်ပြီးတော့လားအဲလိုဒေါနာမထင်းနိုင်အောင်ဖြစ်ပြီးတော့လာတဲ့အချိန်ကကလာကြတော်မှာဤတော့ပတ္တယဤနေ့မှာစ၍ဒုက္ခချမ်းသာစွာနှိမ့်သည် သင်ဝုတ်ပြီးတော့နေရလိမ့်မယ်အိပ်ပြီးတော့နေရလိမ့်မယ်နေပြစိတ်ကတိသင်အမြဲတမ်းအိပ်ပြီးတော့နေရအောင်ငါလုပ်မယ်ပေါ့ဒီလောက်တော့ဝိချင်းနဲ့နွားဒီလောက်တော့အိချင်းနဲ့နွားတခါလေးနဲ့မင်းအပြီးတိုင်အိတ်စီရမယ်လို့ဒီလိုစိတ်ဆိုးဒေါသတွေဖြစ်ပြီးတဲ့ကာကနာကြတော့ဘာလို့ကလေးဆိုတော့ဗလနာပိဏဝိယကောင်းရိုးစုဖို့ကဲ့သို့ပရွန်တော်ပြုလျင်ပနာယပနာနာပိဏဝိယကောင်းရိုးစုဖို့ကဲ့သို့ပရွန်တော်ပြုလျင်ပနာလီနာကောင်းရိုးဖြင့်တတ်တာနွား၏ ဂေဝလေကိုဂေဝလေကိုပလီဝေတိတဝါရစ်ပတ်၍တခါလေကောင်းရွေးကိုလိမ့်လိမ့်ပြီးရဲ့ခါသာနာကြတော့အဲ့ဒီမှာနွားရဲ့လေပင်ကိုသွားပြီးတော့အဲ့ဒီမှာကောင်းရွေးနဲ့ရစ်ပတ်တာပလီဝေတိတဝါရစ်ပတ်ပလီဝေတိတဝါရစ်ပတ်၍အဂိမိကိုအတာအသိတိုက်ရှုလေကောနောနာတိတရိဝအစာရိတဝါထိုလည်းပင်၌မီးလောင်၍လည်းမတော်သေးလေအဲ့ဒီမှာဒီလောက်တောင် ဆုံးမလို့မရတဲ့နွားဒီလောက်တောင်ရိုက်လို့နဲ့လို့မှမထတဲ့နွားအဲ့တော့မင်းဒီလောက်အိတ်ချင်လာရင်မင်းတခါနဲ့အိတ်စီရမယ်ဆိုပြီးတော့အဲ့ဒီမှာလက်ထံအောင်ကြားဖြစ်တဲ့ပုဂ္ဂိုလ်ဟာနွားရဲ့လက်ပင်ကိုတခါနဲ့ကောင်းရိုးတွေနဲ့ရစ်ပန်းပြီးတော့အဲ့ဒီရစ်ပတ်လိုက်တဲ့ဆွဲကြောင်းဖြစ်တံပပကံမှာတို့မကောင်းမှုအကုသိုလ်ကံကိုကတံပြုခဲ့ဘူးဤသောတုကြည်တိတ္တသောအကုသိုလ်ကံဝိပါကိနအကျိုးဖြင့် ဒီကာရတံကြာမြင့်စွာသောကလပလုံးဤရန်ရေငရဲ၌ပစိတ်တဝါချက်ကြည့်၍ဝိပါကဝတိသေနာအကျိုးတွင်အစွမ်းအဖြင့်တတ္တကတောခုနှစ်ကြိမ်တတ္တကတောခုနှစ်ကြိမ်ကာကာယောနိယံရှိရမြို့၌နိဗ္ဗာန်တိတ်တဝါဖြစ်၍ဒေဝမေဝဤတုတရင်အာကာသေသဤတဝါဝါကောင်းငယ်၌ကြံတန်းသွားလာရမိလောင်၍လျင်မတော်သေးဘူးဒီသာရင်ဒီအဲဒီမှာကြည်ရ ဘာကြောင့်ဒီလိုမိခွန်းဆွပြီးတော့သိရတာလဲဆိုရင်တဲ့သူလက်တော်ယောက်ျားဘဝတုန်းကကတ်ခဲ့တဲ့နွားကိုမိမိခိုင်းလို့မရတဲ့နွားလက်အိပ်ပြီးတော့နေတဲ့နွားကိုလည်းပဲမကောင်းရည်ရည်တတ်ပြီးတော့မိချူပြီးတော့တတ်ခဲ့တယ်။အဲလိုတတ်ခဲ့တဲ့အကုသိုလ်ကံကဘယ်မှာပေါ်ဖြစ်တယ်လဲဆိုရင်ဒီကရတ္တနေရရေပစိတ်တဝါကြာမြင့်စွာသောကာလပတ်လုံးငရဲမှာကြာပြီးတော့ငရဲခံရ။ အဲဒီလိုငရေကနေပြီးတော့လွတ်လာတဲ့ခါကလည်းကြတော့ဝိပါကဝတိသီနာအကျိုးကျွင့်ရင်အစွမ်းဖြင့်တတေခတုံခုနှစ်ကြိမ်ကာကယောနိယံကြီးအမျိုး၌လေးပါတိတ်တော်ဖြစ်၍ကြီးအမျိုးမှာသူဘယ်နှဘဝဖြစ်ပါလိမ့်မလဲခုနှစ်ဘဝတိုင်းတိုင်းကြီးဘဝမှာသွားပြီးတော့ဖြစ်တယ်အဲလိုကြီးဘဝမှာဖြစ်တဲ့အခါမှာလည်းဧဝမေဝဤအတူတာလည်းအာကာသေဇာယိတဝါဝါကောင်းမြင်၌ကြံတန်းရာ မီးလောင်ဖြစ်တာနေရာမတော်တိသေဘူးလေအဲ့လိုခုနှစ်ကြိမ်တိုင်းတိုင်းဒီအတိုင်းလေတဲ့ကောင်းကင်မှာမီးလောင်ပြီးတော့သေဘူးလေအဲ့လိုသိရတာဟာဘာကြောင့်လဲဆိုရင်ကတ္တကမ္မမေဝအနုဘောတိသူပြုခဲ့တဲ့ကံကြောင့်သိခဲ့ဒီလိုအကျိုးတွေခံစားရတာအဲ့လိုမိလောင်ပြီးတော့သိရတာဟာဘသူပြုခဲ့တဲ့ကံတွေပါလိမ့်မယ်

ဘယ်နှဘဝဖြစ်တာပါလိမ့်မယ်ခုနဘဝတိုင်းတိုင်းကြီးဘဝမှာဖြစ်ပြီးတော့အဲဒီခုနဘဝလုံးလုံးဒီတိုင်းပဲမိခွင်းဆွပြီးတော့အသေးမခံရပြီဘူးလားဗျာဒီအဲ့လိုအသေးကံရတာဟာဘသူပြုခဲ့တဲ့ကံတွေပါလိမ့်မယ်သူပြုခဲ့တဲ့ကံတွေလို့ဘုရားရှင်ကိုရောင်မြတ်ကြီးဖြေကြားတော်မူလိုက်တယ်နောက်တစ်ခါဒုတိယအနေအချင်းကံရတော်ရှင်များများကံဤပြီးတော့ ပင်လယ်ထဲမှာတခါသမုဒ္ဒရာထဲမှာလေသင်းဘုတ်ကြီးနဲ့သွားတဲ့အခါကဏ္ဍကြတော့အဲ့ဒီမှာလေသင်းဘုတ်ကြီးရန်သွားတဲ့အခါကြတော့အဲ့ဒီမှာမဲချပြီးမဲနိုင်တဲ့အခါကဏ္ဍလေသကြီးကတော့မကြနိုင်ဘူးလားဗျာဟေးလေသကြီးကတော့ကြတဲ့အဲ့ဒီမဲဟာဘုန်းကြီးတို့ယောဂီများကောင်းတဲ့ကဏ္ဍမကောင်းတဲ့ကဏ္ဍဟေးကောင်းတဲ့မဲလားမကောင်းတဲ့မဲလားမကောင်းတဲ့မဲကြီးသူကြအဲ့တော့မကောင်းတဲ့မဲကြီးပေါက်လိုက်တာတစ်ချိန်တစ်ခါလားသုံးချိန်သုံးခါလား သုံးချိန်သုံးခါတောင်မဲကြတယ်ဆိုတော့သူဟာဘုန်းကြီးတို့ယောဂီများအကုသိုလ်ဟာနည်းနည်းလေးလားအများကြီးလားအများကြီးတဲ့အဲဒီဟန်လည်းတက်ပြီးတော့သံဃာတော်ရှင်နဲ့ဒီကြောက်တာတွေကကြတော့ဘုရားရှင်ကိုတော်မြတ်ကြီးကသာပိဘိကဝေဣတိအတ္တနာကတကမ္မမိဝအနုဘောတိဘေကဝေจิตတတို့သာပိဣတိထိုမိမ္မတိအတ္တနာမိမိတိ တဏကမ္မမေဝကျွတ်သောကံရဲ့အကျိုးကိုယ်တိုင်အနုဘောဓိခံစားရ၏အဲဒီအမျိုးသမီးဟာလည်းပဲဒီလိုရေထဲမှာကဲဥသွဲပြီးတော့အပြစ်ကြခံရတယ်ဆိုတာလေးပဲကတကမ္မမေဝတဲ့သူပြုခဲ့တဲ့ကံဘယ်သူပြုခဲ့တဲ့ကံလဲကြာဒီသူပြုခဲ့တဲ့ကံအတိုင်းသူအကျိုးခံစားပြီးတော့နေရတယ်ဒါကြောင့်တတုမိမသည်အတိတ်တိတ်ကကာဏဒုတိကပါရဏတိယပါရဏတိကြီး၌ ဧကတာကာပတိကတတကျွတဝိပရိယမယတိဥရကရဏဥရကရဏကိုတနပဇာပကနာတိနိဧကခြင်းမောတော်ခြင်းဓမင်းချက်ခြင်းစာရှိကုန်သောသာဝကိစ္စဏိကသိတော်အမှုကိစ္စတို့ကိုသာတိနေဝမိမိလက်ကျင်သာရင်အကာတိပြု၏တခုသောဘဝတုန်းကတကြွေရဲ့ဇနီးဖြစ်ခဲ့တယ်တဲ့အဲဒီမျိုးသမီးက ဒီတော့တကယ်ရဲ့ဇနီးဖြစ်တဲ့ခါကနာတို့ကရေကတဲ့ခံမလည်းမိမိကိုယ်တိုင်ကမောင်းတောင်းတဲ့ခံမလည်းမိမိကိုယ်တိုင်တမင်းကျတဲ့ခံမလည်းမိမိကိုယ်တိုင်ကိုယ်တိုင်နဲ့ပြုလုပ်တယ်တဲ့တတတုံမိမဟိဧကောတုနကောပွေတကောင်သည်ကိဟိနိုင်ကိဟိနိုင်တဘာကိစ္စနီအမှုကိစ္စတို့ကိုကုရုမာနပြုသောတတုံမိမကိုဟောလောကင်တော်ဝရှိလည်းရဲ့လည်းနိသိတိနေ၏ အဲ့ဒီချိန်မှာငွေတာတဲ့ခွေးကတခါရင်ဒီမျိုးသမီးသွားတဲ့နေရာဒီတကမသွားတဲ့နေရာပဲလိုက်ပြီးမျက်နှာကြည့်နေတာပဲတို့လည်းကောခွေးတကောင်ဒီကိအင်းလည်းသဘကိစ္စနီယမုခသိန်းတို့ကိုဘုရုမာနာပြုလုပ်ရနေသောတန်တုံမိမကိုအော်လောကင်းတော်ဝရှိလျက်လျင်နေသည်ဒီနေခေတေတင်၌ဗတ္တဓမင်းကိုဟာရန်တိဗတ္တဓမင်းကိုဟာရန်တိယဆောင်းလက်တော်၎င်းသဘကိစ္စနီမုခသိန်းတို့ကိုဘုရုမာနာ အတာရူပနာတိနဝါခြင်းခေရသတိတို့ဤ၎င်းအတ္တရာအကျိုးမှာအရိညာတောတို့ကိစ္စတရားသွားသည်ရှိတော်၎င်းဒါယဒုမိမနှင့်သာရိအတုတကွာဇီဝအတုတကွာသာလျင်ကိစ္စတိသွား၏အဲ့ဒီဓမ္မကနေပြီးတော့သူ့ရဲ့ခင်မောတံမှာတော့ပြီးတော့တောကိုသမင်းဖို့သွားရင်လည်းနောက်ကတကောက်ကောက် ထင်းသွားပြီးတော့ကိုယ်တဲ့ကံမှာလည်းနောက်ကတကောက်ကောင်းဤရွတ်တွေသွားကိုယ်တဲ့ကံမှာလည်းနောက်ကတကောက်ကောင်းရေကတ်တဲ့ကံမှာလည်းနောက်ကတကောက်ကောင်းအဲလိုခွေးကနောက်ကတကောက်ကောင်းမခွာရမ်းလိုက်နေတဲ့ကာသနာကြတော့ဘေးကမြင်နေတွေ့တဲ့ပုဂ္ဂိုလ်တွေကဟောခွေးမုတ်ဆူလာပြီဟိုမှာခွေးမုတ်ဆူလာပြီစသည်ပြောကြတယ်ခွေးကနောက်ကတကောက်ကောင်းဘယ်နေရာသွားသွားလိုက်နေတယ်အိမ်မှာနေတဲ့ကလည်းခွေးကဒီတကောင်ကပဲလိုက်ကြည့်တယ်အဲ့လိုဖြစ်နေတာဘာကြောင့်လဲဆိုရင်အဲ့ဒီမှာဆွဲနာမှုပေါ်လေဒါအတိတ်ကြောင့်ပြီးတော့ဘုန်းကြီးပြန်မပြောတော့သိကြသွားရင် အဲ့ဒီမှာတချို့တကူသောဘဝကအဲ့ဒီပထမဒီခွေးဟာရှင်ရိုးသမီးရဲ့ခင်မောဖြစ်ခဲ့အဲ့လိုခင်မောဖြစ်ခဲ့တဲ့ခါကဏ္ဍကြတော့အဲ့ဒီခင်မောကိုဒီမျိုးသမီးကတတ်တတ်လိုက်တဲ့ခါကျတော့အခုနောက်အိမ်အောင်နဲ့နေတဲ့ခါကျတော့ဒီခင်မောကဒီတနည်းကိုသွန်လန်းပြီးတော့ကွယ်လွန်သွားတာဖြစ်တယ်အဲ့လိုသွန်လန်းပြီးတော့ကွယ်လွန်သွားတဲ့ခါကဏ္ဍကြတော့အဲ့ဒီအိမ်မှာပဲလာပြီးတော့တခါလေပွေးဖြစ်တယ်၊မွေးဖြစ်တယ်အကုန်လုံးမျိုးမျိုးဖြစ်နေတာအဲ့ဒီအိမ်မှာ အဲ့လိုလာပြီးတော့သွန်းနှန်းနေတဲ့စိတ်နဲ့ဖြင်းပြီးတော့သူသမီးကိုပဲတစိမ့်စိမ့်လိုက်ပြီးတော့ကြည့်နေတော့ဒါပဲနောက်ကတက်ကြမကွာလိုက်အဲ့လိုပဲလိုက်နေတဲ့ခါကလာကြတော့ဘေးကခွေးမုတ်ဆိုးရဲ့ဗာရင်ညာရဲ့ပြောတော့ရှက်တာရှက်တဲ့ခါကလာကြတော့အဲ့ဒီကမကကြားတော့မခံနိုင်တော့အဲ့တော့ဒီခွေးကိုချောပြီးတော့မျက်နှာသာမပေးဘူးမျက်နှာသာမပေးတာကိုပဲခွေးကနောက်ကလိုက်နေတာခင်းနေတူလေးပဲတခါနဲ့ကြည်လိုက်အမှန်ခံလိုက်နောက်တစ်ခါပြန်ကတ်လာတာပဲဒုံနေရင်လည်းပြန်ကတ်လာတာပဲအဲ့ဒါနဲ့ဒီနေ့တော့ဒီခွေးတော့ဒီတိုင်းမဖြစ်တော့ဘူးငါတော့ဖြင့် ဒီခွေးကိုတနည်းနည်းနဲ့တော့ဒီအစချောက်မှဖြစ်နေဒီခွေးနဲ့ကကျတဲ့ခွေးကျိုးနေဖြစ်ရတယ်ဆိုပြီးတော့အဲ့ဒီမှာခွေးကိုရေချိုးစိတ်ခေါ်သွားရေချိုးစိတ်ခေါ်သွားပြီးခွေးကိုတခါရဲ့ချစ်ခင်တဲ့အမူအရာနဲ့လက်ကလေးတောက်လိုက်တဲ့အခါကျတော့ခွေးကအမြဲတမ်းသူ့ကိုမျက်နှာသာမပေးဘဲနဲ့နေတဲ့ဒီမှာဓမ္မကနေပြီးတော့သူ့ကိုတခါလေလက်ချင်းလေးတောင်းပြီးတော့ချစ်ချစ်ခင်ခင်ခေါ်တဲ့အမူအရာတွေ့လိုက်တော့စိတ်ကိုသဘောကျပြီးတော့အမိတနနနဲ့တခါလေချိန်တိုးသွားအဲဒီကမှာခေါင်းကိုပိုးပြီးတော့တခါလေချော့တဲ့အနေအချင်းလုံနေရင်းကနေပြီးတော့ သောသောကစီမံတာတဲ့ခဲတွေသဲတွေထည့်ထားတဲ့အိုးအဲ့ဒီအိုးကိုတခါလဲခွင်းရဲ့လက်ရင်းစွတ်ပြီးတော့အဲ့ဒီမှာရေထဲပြစ်ချလိုက်တယ်ခွင်းလက်ရင်းစွတ်ပြီးတော့အဲ့ဒါခဲအိုးသဲအိုးကြီးလက်ရင်းစွတ်ပြီးတော့ခဲထဲပြစ်ချလိုက်တယ်ရေထဲပြစ်ချလိုက်တဲ့ကခွင်းလေးတော့အပေါ်ဝတ်ပေါ်နိုင်သေးရလားဗျာမပေါ်နိုင်တော့ဘူးတခါလဲပြီးတော့ အဲ့လိုပြည့်ရကအဲ့လိုသူပြုတ်ခဲ့တဲ့သူ့မှာအဲ့ဒီကံမရှိခဲ့ဘူးလားဗျာအဲ့လိုမကောင်းမှုပြုတ်ခဲ့တဲ့ကံရှိတဲ့တာတတကာမဝိပါကောကာမဝိပါကိနာဒီကရတံသာဓုမျိုးသမီးရိတတတို့ခွေးကိုတတောအကုသိုလ်ကံဤကမ္မဝိပါကိနာအဲ့ဒီအကျိုးဖြစ်ဒီကရတံရှင်းကြစွာသောကာလပါလို့ဒီရယေငရ၌ပစိတ်တော်ခံရပြီဝိပါကံဝတိသေနာအကျိုးတွင်ဖြင့် ya aaadawadya dwlụgaya debidiogụdago ogi waya abaliwale na ikpere wernye na eegebedwatar gana maauhogoa ri eidmahadikebụle pebirotakere diaoroga obeeye bụ dị anyị kaya birịgalagr agụrụh greelrri bonwan bowrlaee ada banwatetere teya naọbụ ogidela ေဘဝပေါင်းတရားတိုင်း၌ဝါလူကာယတဲဖြင့်ဖြစ်သောဘုဒ္ဓအိုကိုဂီဝါယပန္တိတဝါလင်၌ဆွေ၍ဥရကေကြီး၌ပကိပိတဝါစာ၍ကာလမအဂါတိတေခြင်းကိုပြုရ၏ဘဝတိုင်းဘဝတိုင်းဟာဘဝတရားတိုင်း၌နဲ့အခုမှမဟုတ်ဘူးသူဟာဘဝတရားတိုင်း၌ဒီလိုလည်ပင်းမှာသဲအိုးဆွဲပြီးရေထဲပြစ်ချပြီးတော့ သိရတာတဲ့ဒါသူပြုခဲ့တဲ့ကံပဲတဲ့ကတ္တကမ္မမေဝဟတနာအနုဘောတိအဲလိုခံရတာဒီလိုဘဝမျိုးနဲ့သိနေရတာဓက္ခဓက္ခသိနေရတာတခြားလူပြုခဲ့တဲ့ကံလားသူပြုခဲ့တဲ့ကံလားဗျာသူပြုခဲ့တဲ့ကံအဲဒီကံကတခါလေလိုက်ပြီးအကျိုးပေးနေလိုက်တာလေနည်းနည်းလေးလားအများကြီးလားဗျာဘောဝဘောင်းတင်တာတိုင်တိုင်နဲ့ကြည်စမ်းပါဦးဒီတိုင်းလည်းပဲဆွဲပြီးတော့သိခံရ အဲလိုပြစ်သူပြုခဲ့တဲ့ကံအားလျော်စွာသူသေးရတာဆိုတဲ့အကြောင်းဘုရားရှင်ကိုရောင်မြတ်ကြီးကဖြေချပေးလိုက်တဲ့ကနောက်တကတတ္တယရဟန်းတော်ခုနှစ်ပါးကသူတို့ဘုရားဘုရားရင်ကနေပြီးတော့လိုင်ကိုယ်ထဲမှာခုနှစ်ရက်တိုင်တိုင်ကြောက်တုံးကြီးအပိတ်သို့မခံရပြီဘူးလားဗျာအဲလိုကြောက်တုံးကြီးအပိတ်သို့ခံရပြီးတော့အစာရည်စံငတ်ပြပြီးတော့အာဟင်းလေးနဲ့ပြီးသေပွဲဝင်လောက်မခံစားရပြီဘူးလား အေးအဲ့လိုခံစားရတာလေတပည့်တော်တို့ဘယ်လိုမကောင်းမှုအကုသိုလ်တွေညာပါလို့ပါလိမ့်ဗျာလို့အဲ့လိုလျှောက်တာရကိုမရခြင်းကိုရောင်မြတ်ကြီးကဒုံမီပိပိကဝေအတ္တနာကတကမ္မမေဝအနုဘူတံဘေကဝေယံတော်များဥစ္စေသာတို့ဒုံမီပိပိလို့ဒီလည်းပဲဒုံမီပိလို့ဒီအတ္တနာပိမိမိတို့သည်အတနာတိမိမိတို့သည်ဒီကတကာမမေဝါပြုအပ်သောကံ၏အကျိုးကိုယ်တော်၏အနုဘုဒ္ဓံခံစားရ၏ သင်တို့လည်းပဲသင်တို့ပြုခဲ့တဲ့ကံအားလျော်စွာသင်တို့ခံစားရတာတဲ့ဒီတော့တပည့်တော်များဘယ်လိုများအတိတ်ကမကောင်းမှုအကုသိုလ်တွေပြုခဲ့မိပါလေဘုရားအတိတ်ကိုဆောင်းတော်မူပါလို့ဘုရားရှင်ကိုရောင်မြတ်ကြီးကိုကြောက်တတ်တဲ့ခါကျတော့ဘုရားရှင်ကိုရောင်မြတ်ကြီးကဒီတေသမေဟိပါရဏတိပွားပြီးနောက်တတ္တကောပလကတရကဧကတမေအတ္တဝိပရိသေတ္တဟံဝါရိလကဝိယော ဝိဇရတံဧကတိဝတ္တကဝိယောဝိဇရင်တဝါသာကေသတံဧကမဟာဒုကမဟာကောရံဒိဋ္ဌဝါအနုပန္တိတုဘေကဝိယံတို့ရဲ့ဥစ္စတရဝတိဒေလွန်လီပြည့်သောဒိဋ္ဌကာလဒုတိကပါရဏတိဝတိနောပါရဏတိပြည့်လျက်နေရာရှိကုန်သောတတကောမလကတရကနွားကြောင့်သောခုနှစ်ယောက်တို့သည်ဧကသမိအတဝိပရိတိ တကုသောတောဝေယ၌တတ္တံဝါရိနာခုနှစ်ရစီအလှည့်ကြအဖြစ်ဖြင့်ခုနှစ်ရစီအလှည့်အလဲဖြင့်ကာဝီယောနွားတို့ကိုဝိသရန္တာကြောင်းကုန်သိရှိသောဧကတိဝေသတနေတ၌ကာဝီယောနွားတို့ကိုဝေဒရတဝါကြောင်းပြီးအာဂိသန္တာလိုက်ခဲ့ကုန်သိရှိသောဧကံမဟာဂေါတံကြီးစွာသောဘုရားကို

ဒီနေ့ဒီစကြတို့ကိုကြောင်းပြီးရင်တော့ဒီကိုနောက်ရကြတော့ဟိုဘက်ကစကြတို့ကိုကြောင်းမယ်ရှေ့ဘက်ကစကြတို့နောက်ဘက်ကစကြတို့တောင်ဘက်ကစကြတို့စသည်ဖြင့်အဲ့လိုစကြတို့တွေခွက်တာပြီးတော့သွားကြောင်းရတယ်ဒီလိုလွားကြောင်းတဲ့အချိန်ကကာလကြတော့တကူတော့မဟာကြောင်းလို့ညနေတိုင်းအချိန်ကကာလလွားရီပြန်ပြီးတော့ခြံနဲ့သွင်းရတော့မယ်ချိန်နွားတွေကိုလက်ပံပြီးတော့မောင်းလာခဲ့ပြီဒီချိန်ကကာလမှာတဲ့ဧကမဟာဂေါတံဖုတ်ကြီးတကောင်တွေ့

နွားကြောင်းသားတွေကအဲ့ဒီတောင်ပေါ်မှာရှိတဲ့အပေါက်တွေကိုအကုန်လုံးခဲလုံးနေနဲ့တခါတည်းစုပ်ပိတ်အပေါက်ရှိတဲ့ညတွေကိုခဲလုံးနေနဲ့စုပ်ပိတ်ကြတော့ဒီပိုကြီးထွက်လို့ရသေးရဲ့လားမရတော့ဘူးဘုန်းကြီးသူတို့ကတော့ဒီနေ့ခဲလုံးနဲ့ပိတ်ထားပြီးမနေ့ကကြလို့ရှိရင်အဲ့ဒီမှာဖွင့်ပြီးတော့ငါတို့လိုက်ကြရအောင်ကွာဒီလိုကိုအဲ့တော့မနေ့ကရောက်တဲ့ကံကတို့ဖွင့်မယ်ဆိုပြီးတော့တခါတည်းခဲလုံးနဲ့ပိတ်ဆို့ထားခဲ့တာဒါပေမဲ့လို့သူတို့ဟာဒီနေ့ဒီစကြတော်မှာကြောက်ပြီးရင်မနေ့ကကြတော့စကြတော်တစ်ခုကိုမကြောက်မိဘူးလားညာ အဲ့လိုနဲ့ကြောင်းကြောင်းသွားလိုက်တာသူမေ့ပါအဲ့လိုနဲ့ဒီဘက်စကြတော်ရောက်လိုက်ဟိုဘက်စကြတော်ရောက်လိုက်ရင်အဲ့လိုတွားလိုက်တာ9ရက်ပြည့်မှာပဲအဲ့ဒီစကြတော်ပြန်ရောက်တယ်ဘယ်နှရက်ပြည့်မှာပါလိမ့်မယ်ဒီ9ရက်ပြည့်မှာပဲမိမိတို့ဒီမှာသောသောကကိုကြီးတွေ့ခဲ့တဲ့စကြတော်ပြန်ရောက်တဲ့အခါကျတော့မှအဲ့ဒီတောင်ဖို့ကိုလည်းတွေ့လိုက်ရောဟာငါတို့လေကိုတော့ကဒီတိုင်းငါတို့ဒီမှာကိုကြီးတွေ့ခဲ့တာကွာဒီတိုင်းငါတို့ပြိတ်ခဲ့တဲ့ဒီမှာခဲလုံးကြီးတွေခုရှိသေးတယ် ဟာဖူကြီးများဘယ်လိုများနေတယ်မသိဘူးကွာခုနှစ်ရက်တောင်ရှိသွားပြီပေါ့အဲ့ဒီကြတော့မှတတိညာပြီးတော့အဲ့ဒီခဲလုံးတွေပွင့်လာပိတ်ထားတဲ့အပေါက်တွေကိုတခါနဲ့သို့ထားတဲ့အပေါက်တွေအကုန်ပွင့်လိုက်တာဖွင့်လိုက်တဲ့အခါကျတော့ဟိုဟာနဲ့ထွက်ရှင်လုံးတော့အပေါက်ဝပါလေဘုန်းကြီးတို့ကြည့်ပေါ်တယ်တကယ်ဒုက္ခကြုံတွေ့နေတဲ့ပုဂ္ဂိုလ်တွေနဲ့စီစံအပေါက်ဝကိုတခါနဲ့သူ့ပုံပြီးတိုးကြည့်ပြီးတော့အဲဒုက္ခရောက်ကြရတာဒီသိသုံးတဲ့ပုဂ္ဂိုလ်ကြီးမရှိပေဘူးလားဗျာအဲဒုက္ခနဲ့ကြုံတွေ့ပြီးဆိုတခါနဲ့လွတ်ရလွတ်ကြောင်းအပေါက်ရှိတဲ့ညကိုဝမ်းကြိုးကြတာ အခုလည်းပဲဒီကအလင်းရောင်လေးလင်းရောင်လေးရှိတဲ့နေရာအပေါက်ကိုသူတိုးပါတယ်ဘယ်လိုမှတိုးမရတဲ့ကအဲ့ဒီအပေါက်ဝါလေးမှာပဲတခါလဲကတ်ပြီးတော့တွန်းနေတာအဲ့ဒီမှာသူတို့လည်းဂေလုံးကြီးနဲ့ပွန့်လိုက်ရောဘိုးကတခါလဲခုနှစ်ရက်တိုင်တိုင်ဘာမှအစာရည်သာမစားရတော့အဲ့ဒီချင်းနေပြီးတော့ဘိုးကြီးကတခါလဲလုံလုံလုံလုံထွက်လာထွက်လာတဲ့အခါတော့ကျောင်းသားတွေကကွာကြည်သားမအောင်တနာစရာကောင်းလိုက်တာကွာသူအစာမစားရလို့ခုနှစ်ရက်လုံးလုံးကြည်သားငါတို့မေ့နေတာ အဲ့တော့ခုနှစ်ရက်လုံးလုံးစားမစားလို့ဘာမှကိုတခါနဲ့အားမရှိတော့ဘူးရှိနေရှိနေနဲ့မတတ်ကြပါဘူးနဲ့ကွာဒီပုချင်းတို့ချမ်းသာပေးလိုက်ကြပါတို့ဆိုပြီးတော့အဲ့ဒီမှာချမ်းသာပေးလိုက်ကြအဲ့ဒီမှာအဲ့လိုချမ်းသာပေးလိုက်ပြီးတော့အဲ့ဒီပုကြီးကိုလှုပ်ခဲ့တယ်အဲ့လိုလှုပ်ခဲ့တဲ့အတွက်ကြောင့်မို့ဒီမှာသူတို့မှလည်းပဲဒီပုကြီးကိုပိတ်လာခဲ့တာခုနှစ်ရက်တိုင်တိုင်ပိတ်လာခဲ့တဲ့သူတို့မကောင်းမှုအကုသိုလ်ကံကြီးမရှိပေဘူးလားဗျာ အေးအဲ့လိုမကောင်းမှုအကုသို့ကံတွေသူတို့မှာရှိခဲ့တဲ့အတွက်ကြောင့်တဲ့နွားကြောင့်တဲ့ဘဝတို့ကပြုခဲ့တဲ့ကံတွေဟုတ်တယ်မလားဗျာအဲ့လိုကိုကြီးကိုဖိတ်ခဲ့တဲ့အတွက်ကြောင့်မို့ခုလည်းပဲသင်တို့ယဟန်ဘုံကရောက်တဲ့အခါကဏ္ဍကြတော့အခုသင်တို့မှာခုနှစ်ရက်တိုင်းတိုင်းအပိတ်ခံရတာတဲ့ဘယ်နှရက်ပါလိမ့်မယ်ဗျာအေးခုနှစ်ရက်တိုင်းတိုင်းအပိတ်ခံပြီးတော့နေရတာတဲ့ကမ္မအဲ့ဒါဟုတ်တယ်ဝါတံကမ္မကတ္တတိ သံဃာမကတတိဧဝတတ္တတိဗုဒ္ဓပညာသက္ကာတိအဲဒီမှာဒေပနာတတ္တဇနာတို့နွားကြောင့်သောလူငယ်9ယောက်တို့သည်ဧကတောဟုတ်တဝါတပေါင်းတိဖြစ်၍သုဒ္ဓတတုအတ္တဘံဝိတုတ္တ၄ဘဝတို့၌တတ္တဒီဝတန်ဤ9ဘဝတို့တတ္တဒီဝတန်ဤ9ရက်9ရက်တို့ပတ်လို့ဒိဏတတ္တသမင်းမစရဂုံလျေဟေတုံဖြစ်ကုန်၏ သူတို့ဓမင်းမတန်ရဘဲနဲ့9ရက်9ရက်ဓမင်းမတန်ရဘဲနဲ့နေခဲ့တာဘယ်နှဘဝလဲဆိုရင်14ဘဝတိုင်တိုင်းဘယ်နှဘဝပါလိမ့်မယ်အဲဒီပုဂ္ဂိုလ်ခုနမှာခုနခုမှာတော့ပြင်ဒီကရတံနိရေပစိတ်တဝံဆိုတာမပါဘူးငရေကြတာမပါဘူးဘာကြောင့်မပါတာလဲဆိုတော့သူတို့ဟာအဲ့ဒီပူကြီးကိုတတ်ခဲ့သလားမတတ်ခဲ့ဘူးလားလုံးဝမတတ်ခဲ့ဘူးအဲ့လိုမတတ်ခဲ့တဲ့အတွက်ကြောင့်မို့သူတို့မှငရေကြတာမပါဘူးဗျာ ဒါကြောင့်သုဒ္ဓတာသုဒ္ဓတာသူအတ္တဘဝေသူ14ဘဝတို့၌သတ္တာဒီဝတာနိခொနရေခொနရေတို့ပတ်လို့စိဏဗတ္တာဓမင်းမစားရအကုန်လေးတို့ဖြစ်ကုန်ပြီ14ဘဝတိုင်းနေသူတို့မှလည်းပဲဓမင်းမစားရဘဲနဲ့နေခဲ့ရတယ်တဲ့အဲ့ဒီနေခဲ့ရတဲ့14ဘဝမှလည်းပဲတစ်ခါတစ်ခါမစားရတာဘယ်နှရက်ပါလိမ့်မယ်ခုနှစ်ရက်ခုနှစ်ရက်ခုနှစ်ရက်ဆိုတော့ဓမင်းအသက်ခုနှစ်ရက်ရင်းရည်လေးပဲကျန်တော့မယ်ဟုတ်တယ်မလားဗျာ ရဲရဲလေးပဲအားအင်ကိုလုံးဝမရှိတော့ဘူးဟိုမှာဖို့ကြီးမှလည်းပဲလုံးဝအားမရှိတော့ဘူးရွေရွေရွေရွေနဲ့ပဲသူပဲရွေ့သွားနိုင်တာဆိုတော့အဲ့ဒီမှာအားလုံးတော့ခုနှစ်ယောက်တော့အဲ့ဒီမှာနွားကြောင်သားတွေကတဏှာပြီးတော့ခြေသားမအောင်ကွာငါတို့မေ့နေတာခုနှစ်ယောက်လုံးလုံးသူ့ဘာမှမတန်းရလို့ဘာအားအင်မှမရှိတော့ဘူးမတတ်ကြပါစို့နဲ့ကွာဆိုပြီးတော့အဲ့ဒီတိုင်းအဲ့ဒီမှာချမ်းသာပေးလိုက်တဲ့အတွက်ကြောင့်မို့သူတို့မတတ်လို့အပင်ငရေကမလွတ်ပြီဘူးလားဗျာ ဒီဒီအကြောင်းအရာတွေကိုဘုရားရှင်ကိုရောင်မြတ်ကြီးမိတ်ဆောက်တဲ့ကဘုရားရှင်ကိုရောင်မြတ်ကြီးကတရာဘိကဝေတုံမေဟိသတိကောပလကိယုတဝတံကမ္မကတံတိဧဝတတတေဖုဒ္ဓပညာပြကာတိဘေကဝေယံတို့များဥစ္စတတို့တရာတို့က၌တုံမေဟိပင်တို့သည်တတဤကောပလကိနွားကြောင့်သောခုနှစ်ယောက်တို့၏ဟုတ်တော်ဖြစ်၍တံကမတို့တံတံကမတို့ပုဂ္ဂိုလ် မထွက်နိုင်အောင်ပိတ်ခြင်းဆိုတဲ့အကုသိုလ်ကံကိုကတန်းတိပြုခဲ့ဘူးလေသည်ဧဝံဤသို့တတ္တဗျာရှင်ကိုရောမြတ်ကြီးသည်တေတို့ယံတို့တို့သည်ဗုဒ္ဓံမေယကုန်တိရှိသောပညာမေပုဒ္ဒတသနာကိုပြာကာတိခြေချတော်မူ၏ဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီယဟန်တော်များမေးတဲ့မေသောဗုဒ္ဓတွေကိုအားလုံးခြေချတော်မူ၏ဒီလိုခြေချတော်မူပြီးတဲ့ခြေကာကဏ္ဍကြတော့ဘုရားရှင်ကိုရောမြတ်ကြီးကသောတော်ကဘုန်းကြီးစပြီးတော့ပဏ္ဏမဟောခဲ့တဲ့ ဂါထာလေးကိုမြတ်စွာဘုရားဟောပါနာအန္တန်ဒီကိနသမုဒ္ဒမေဇိနပပဒနာဝိဝရပဝိတာနာဝိသတိသောဇာကတိပရိသောယတာတိတောမုတ်ဇေယပပကမန္တိဒေကဝိယတို့များဥစ္စတတို့အန္တလိကိကောင်းခြင်း၌အန္တလိကိကောင်းခြင်း၌ကြည်တော်တည်တော်သူသည်ဘဘကမမကောင်းမှုအကုသိုလ်ကမ္မနာမုဒရိမလွန်မြောက်နိုင်ရန် ဒီနေ့မှာမကောင်းမှုအကုသိုလ်တွေပြုတာတယ်အဲ့ဒီပြုတာတဲ့ပုဂ္ဂိုလ်ဟာဒီအကုသိုလ်ကံတွေကလွတ်အောင်ကောင်းရင်မှတက်ပြီးတော့ပုံနေလို့လည်းပဲလွတ်နိုင်မှာမလားဗျာသမုဒ္ဒမြေတိသမုဒ္ဒရာဤအလဲ၌ဒီတော်ဒီတော်တို့ဒီပါပကံမမကောင်းမှုအကုသိုလ်ကံမှမိမိပြုတာတဲ့မကောင်းမှုအကုသိုလ်ကံမှနမုဒ္ဒရေမလွတ်မြောက်နိုင်ရန်တကယ်လို့သမုဒ္ဒရာရဲ့အချားတဲ့ရေထဲမှာဝင်ပြီးတော့ပုံကျူနေလို့လည်းပဲဒီမကောင်းမှုအကုသိုလ်ကံကလွတ်နိုင်မှာမလားဗျာ ဗကဒနာတောင်တို့ဤဝိဝရအကျ၌ဘဝေကဝင်၍လည်းပဲပါပကမ္မမိမိပြုတတ်တဲ့မကောင်းမှုအကုသိုလ်ကမ္မနမုဒ္ဒရေမလွတ်မြောက်နိုင်ရာယတာခြင်းအရာ၌ကြည်တော်တည်တော်သူသည်ဗဗကမ္မမကောင်းမှုအကုသိုလ်ကမ္မနမုဒ္ဒရေမလွတ်မြောက်နိုင်ရာသောဇာကတိပရိသောသူမကောင်းမှုမှလွတ်ရာသောအယတ္တိသောဇာတိပရိသောသူမိမိပြုတတ်တဲ့မကောင်းမှုကမ္မလွတ်ရာသောယတ္တိ နဝိတတိမရှိသေးတာဤဣတိဤသို့ဘဂဝါတို့ကောင်းသောတကေမယရှင်ကိုရောမြတ်ကြီးသည်ခေါ်စာကောင်းစွာမတွေ့ဟောကြားတော်မူခဲ့ပါ၏တည်းဒါလေးကိုဘုန်းကြီးတို့မှတ်တမ်းလေးတင်ရအောင်အပုပ်လေးဆိုလိုက်နော်မိုးပြန်ရေလျိုးဘုံကွယ်ယိုး ကောင်းကျိုးမလွတ်နိုင်မိုးပြန်ရေလျို့ပုံကွယ်ယို့မကောင်းကျိုးမလွတ်နိုင်သမုဒ္ဒရာရေလယ်မှာကွယ်ကမလွတ်နိုင်သမုဒ္ဒရာ ရေလေမှာခွေကမလွတ်နိုင်တို့တောင်ချောက်ကြဝင်ပုံညာဒီကမလွတ်နိုင်တို့တောင်ချောက်ကြဝင်ပုံညာဒီကမလွတ်နိုင် ကိုယ်တိုင်ပြုထားစံတရားကြောင့်ကြပေခံမလွတ်နိုင်ကိုယ်တိုင်ပြုထားကံတရားကြောင့်ကြပေခံမလွတ်နိုင် ဒီတော့မိမိကိုယ်တိုင်ပြုထားတဲ့မကောင်းမှုအကုသိုလ်ကံရှိနေတဲ့ပုဂ္ဂိုလ်ဟာဘယ်လိုပဲကြောင်ကြောင်ကောင်းငင်မှတက်ပုံပုံရေးတဲ့မှာဝင်ပုံပုံတောင်ကြားထဲမှာတောင်ကြီးခွဲပြီးကြားထဲမှာဝင်ပုံပုံအဲ့ဒီမိမိပြုထားတဲ့မကောင်းမှုကံကတော့ဖြင့်ကြောင်လို့တိန်လို့လွတ်ပါမလားဗျာဘယ်တော့မှမလွတ်ဘူးမိမိပြုထားတဲ့အဲ့ဒီမကောင်းမှုအကုသိုလ်ကံဟာနွားသွားတဲ့နောက်ကလှည့်ပိန်လိုက်တယ်လို့ပဲတဲ့ ရှေ့ကနွားကသွားနေပြီဆိုရင်အဲ့ဒီနွားရှိရာတွေကိုနောက်ကလှည့်ပြီးကလိုက်လိုက်ပြီးတော့မနှင်းနေဘူးလားဗျာနောက်ကနေပြီးတော့ငင်းလိုက်နေတယ်လို့ပဲမိမိပြုတ်တဲ့အကုသိုလ်ကံတွေကတော့ပြင်ဘယ်မှာတိမ်ဘယ်မှာရှောင်းဘယ်လိုပဲပုံပုံဘယ်နေရာပုံပုံမလွတ်နိုင်ဘူးလွတ်နိုင်မှာမလားဗျာဒီဒါကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးကဘယ်လိုမှတိမ်လို့ရှောင်းလို့မလွတ်နိုင်တဲ့အကြောင်းကိုအဲ့ဒီဒေသနာတော်လေးဟောကြားလိုက်တဲ့အခါသံဃာတော်ရှင်မြတ်များကမြတ်စွာဘုရားဟောတဲ့ဒေသနာတော်ကို နာကနာပြီးတော့ခန္ဓာဉာဏ်ဆိုင်ပြီးတော့ပုံလိုက်အာယုံလေးကိုရှုပွားအားထုတ်ရင်းနဲ့နာကြားတဲ့ကဘုရားရှင်ဟောကြားတဲ့ဒေသနာတော်လဲသုံးရောအဲ့ဒီယဟန်တော်တွေလည်းပဲသောတာပတ္တိမညာပူညာဆက်ရောက်ပြီးသောတာပန်ရိယာတွေဖြစ်ကြတယ်။ဘာတွေဖြစ်ကြပါလိမ့်မယ်။အာလို့နာဘေးကနေပြီးတော့နာကြားကြတဲ့ပြိတ္တများမှလည်းတကယ်အကျိုးရှိတဲ့တရားဒေသနာတော်ဖြစ်တယ်တဲ့။ဒါကြောင့်ဒေသနာဝတ္တနည်း ဒေသနာတော်၏အဆုံး၌ခြေဘိက္ခုထိုယဟန်တော်မထေမြတ်တို့သည် သောတပတိပနာတိနိသောတပတိဘုရုသို့ပပုနေသို့ရောက်တော်မူကြလေကုန်၏သံတတမဟာသနာသာတိအာလုံတော်တရားနာပရိသအပေါင်းတို့အားလည်းပဲသတိကအကျိုးရှိသောဓမ္မဒေသနာတရားဒေသနာတော်သည် ခေါ်တိကောင်းစွာမသွေဖြစ်ပါ၏တော်တည်း ကဲဒီမှာရသူတရားတင်ညာ